ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဒါစီမြို့နယ်ခမ်းမ၌16ရက်3လ69ခုနှစ်တွင် ဟောကြားတော်မူသောဘဝငြိမ်းချမ်းရေးတရားတော်တို့ဒီနေ့3ရက်မြောက်ဖြစ်ဟောမှာနော်အဲတို့3ရက်မြောက်ဟောတာပထမနေ့ကဘာဟောတော့သိလေ့ကျင့်ရေးသခန်းကိုဟောခဲ့တာဒီနေ့ ဟင်သိသိသိချင်းစခန်းကဘာလုပ်ဖို့တော့ဆိုရင်စိတ်ငြိမ်းချမ်းရဖို့မှန်ပါဗျာဒါတို့ပထမနေ့ကထင်တယ်ဟုတ်ပါတယ်ဗျာအဲမနေ့ကတော့ဘာတော့စိတ်လေးချင်းရလို့စိတ်ငြိမ်းချမ်းရရင်ဒုတိယကိုလေးချင်းရနဲ့ကိုငြိမ်းချမ်းရဖို့မှန်ပါဗျာဒါမနေ့ကထင်နော်ဟုတ်ပါတယ်ဗျာအဲ့တော့တို့ပထမနေ့ကဟောတဲ့စိတ်သိချင်းရနဲ့စိတ်ငြိမ်းချမ်းရဆိုတာတို့စာလို့ကြတော့သမထာလို့သုံးကိလေသာကိုငြိမ်းတဲ့အေးချမ်းအောင်လုပ်တာဟုတ်မှန်ပါဗျာဟင် တို့မနေ့ကတော့ကိုငြိမ်းချမ်းရဖို့ရအတွက်ကိုလက်ကျင်ရေးလုပ်တယ်ဆိုတာဝိပဿနာကိုပြောတာမှန်ပါဗျာဟင်ကိုခန္ဓာကိုယ်ရဲ့ရှိကိုရှိတိုင်းသိလို့ရှိရင်တို့ပါတော့ကိုတောင်းကြမှုလှုပ်တောင်းလှုပ်တောင်းကြမှုဘာမှမရှိတော့ဘူးရှိတော့ပါဗျာဒါတင်လေဟေးမှန်ပါဗျာအဲ့ဒါကိုတော့တို့ဝိပဿနာဆိုတဲ့အထူးရှုမှုနဲ့ခေါ်ခဲ့ဒါနဲ့ကပ်ခေါ်ခဲ့တာတင်လေမှန်ပါဗျာတို့ဒီကနေ့တော့အဲစိတ်ငြိမ်းချမ်းလည်းရခဲ့ပြီကိုငြိမ်းချမ်းလည်းရခဲ့ပြီ အဲ့တော့တို့ဘဝငြိမ်းချမ်းရေးရဖို့ပဲလိုတော့တယ်ထင်မဟဲ့မှန်ပါပါဗျာဟင်အဲ့အဲ့ဘဝငြိမ်းချမ်းရေးရဖို့ကြတော့တို့ဘာလုပ်ရမလို့ဘာဝနာဆိုတာနဲ့တို့ရှိကိုဆက်ရမယ်မှန်ပါပါဗျာဟင်အဲ့တော့၃ရက်မှာပထမနေ့ကသမထဒုတိယနေ့ကဝိပဿနာတို့ဒီကနေ့ဘာဝနာနဲ့လက်စားတတ်မယ်မှန်ပါပါဗျာဟုတ်ကလားလားအဲ့တော့တို့ဘာတို့တာသီတကာဓမ္မတွေမေးရအောင်မှာပါဗျဟင်ဘဝငြိမ်းချမ်းရေးကိုလိုချင်သလားမလိုချင်ဘူးလားလိုချင်ပါ ဟုတ်ပါမလားဗျာဒါရင်ဘဝငြိမ်းချမ်းရေးလိုချင်တယ်ဆိုရင်ဘဝငြိမ်းချမ်းရေးနီးကိုပေးမယ်ယူမလားမယူဘူးလားဗျာယူပါပါဗျာသိမလားသိပါပါဗျာဟင်သိပြီနော်မှန်ပါဗျာဒါရင်တို့ဒီကနေ့ကစားပြီကာမအာယုံခံစားရင်ကိုယ့်ကိုယ်ကိုသေချောင်းကြံပြီးခံစားမှန်ပါဗျာဘယ်နဲ့တော့ယူမလားဟင်ကိုယ့်ကိုယ်တရားနဲ့ဒီတော့အားလုံးသူ့ကုန်ပါပဲတင်တယ်ဗျာ ဩဗျာဘဝငြိမ်းချမ်းရေးလိုချင်တယ်ဆိုလို့လည်းနီးပြရသေးဗျာဟင်ဒီလုံးကြမှာမသိလို့လိုချင်ရတာဖြစ်မှာပါဗျာဟုတ်ကလားဟဲ့မှန်ပါဗျာတခါတို့ဒုတိယပြောပါဦးမဗျာကိုနဲ့ပေါင်းတဲ့မယားကိုလည်းတတ်ပြီးမှပေါင်းကိုလို့ပါဘူးရှင်နေဗျာဘာဖြစ်လို့လို့ဗျာဟုတ်ဘဝငြိမ်းချမ်းရေးလိုချင်တယ်ဆိုလို့ပြောရတာဟုတ်ဗျာဟင်အမတခါကြီးတယောက်ပါဗျာဉာဏ်နာတွေတတိခန္ဓာတွေပါအောင်မှာပါတည်တယ် ဟင်ဟင်ဟုတ်ကလားဟဲ့ညာနာရီကျိုးမှာပါဗျာတခါကြီးတယောက်တည်းမဟုတ်ပါဘူးဟင်ဟင်အဲ့လိုပဲသူဟိုမယားနဲ့ပေါင်းလဲသူ့ကိုတတ်ပေါင်းတယ်လို့သားနဲ့တွေ့တယ်သားကိုလည်းတတ်ပြီးမှပေါင်းဘယ်နဲ့တော့ဟင်လို့ရပါဘူးဗျာဘာဖြစ်လို့တော့မြားအစ်စ်တည်းပုဂ္ဂိုလ်ခက်လာတယ်ဗျာဘာဖြစ်လို့တော့မြားမတတ်ရဘူးဗျာဟုတ်ဟုတ် တော့မတန်ရရင်ဘဝသမုဒယနဲ့ဘဝဒုက္ခရှိနေမှာပေါ့မှန်ပါဗျာဟင်ဘဝသမုဒယနဲ့ဘဝဒုက္ခရှိနေတယ်များကာမသမုဒယနဲ့ကာမဒုက္ခရှိမှာပဲမှန်ပါဗျာဟင်အဲ့ဒီသမုဒယနဲ့ဒုက္ခရှိနေတယ်များတို့ဘယ်လိုဘဝငြိမ်းချမ်းရမလဲမှန်ပါဗျာဟင်ဒီလိုဆိုရင်ဘယ်နဲ့တော့ဘဝသမုဒယနဲ့ဘဝဒုက္ခပြောင်းကိုကိုကိုသိကြောင်းကြကာမသမုဒယနဲ့ကာမဟိုဒုက္ခကိုပြတ်ချင်ရင်ဟိုကိုနဲ့ပေါင်းတဲ့မယားတွေသားတွေသမီးတွေအဲ့ဒါတွေကိုတို့ဘာလို့တတ်ပြီးမှပေါင်းမှန်ပါဗျာတတ်နိုင်မှာမလား ကြားသွားအောင်မယ်ဗျာဒီတော့ညာနဲ့တတ်မှာပါဗျာဟင်သူတကယ်မတတ်ပါဘူးဗျာညာနဲ့ပယ်ထားမှာပါဗျာဟုတ်ပါမလားဗျာဟုတ်ပါဗျာအေးဘဝငြိမ်းချမ်းရေးလို့ချင်းတို့တတ်ပြီးပေါအောင်ပါမှန်ပါပါဗျာအေးအဲ့ဒီတိုင်းပဲတို့ဘာတော့များဟိုကြက်သားတွေဝက်သားတွေငါးတွေတို့ဒီလိုဟင်းဟင်းကျွေးဟင်းရာတွေကမစားဘူးလားစားပါတယ်ဗျာအဲစားလို့ရှိရင်လည်းကြက်ကိုခင်ဗျားတို့တတ်ပြီးမှစားမှန်ပါပါဗျာစားနိုင်မှာမလားကြက်ကိုစားတတ်ပါပြီဗျာအဲပါဏတိပါတာကိုထားတာဗျာ ပြန်နဲ့ပဲသားပြီးတော့သားမှာပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်ကြက်ကိုလည်းတတ်ပြီးသားအရှင်လားလားမသားနဲ့မှန်ပါဗျာအဲဝက်တွေ့ရင်ဟောတတ်ပြီးတော့သားပါတတ်ပြီးသားဟင်နော်အဲကြက်ဝက်ထားပါဦးခရမ်းပြီးတွေ့ရင်ဟောခရမ်းပြီးတွေ့လည်းတတ်သားမှာပါပဲဗျာဟုတ်ကလားဗျာမှန်ပါဗျာဟင်အေးဒီကနေ့တော့ပါတော့ဟိုကြက်သက်ဝက်သက်တင်အောင်တွေ့ရမှာထင်ဗျာမှန်ပါပါဗျာအေးဘဝငင်းချမ်းရေးလိုချင်ရင်တို့တတ်ရမှာနော်မှန်ပါပါဗျာဘာကိုတတ်ရမှာတော့ သူ့ဘက်ကတာရင်ငါသွဲထင်တယ်ဟဲ့မှန်ပါပါဗျာသူ့ဘက်ကတာရင်အာယုံသွဲထင်တယ်ဟဲ့မှန်ပါဗျာအေးငါသွဲအာယုံသွဲကိုတတ်ပြီးတော့ပေါင်းပါမှာမှန်ပါဗျာမှန်မိကြပါမှန်မိပါပြီဗျာဟင်အဲ့တော့တို့မနေ့ကပြောခဲ့တာလေဆိုလို့ရှိရင်တို့ရဲ့ခန္ဓာကိုယ်ဖြစ်ပင်ထဲမှာဒီတတိဆိုင်အားနဲ့ကြည့်လိုက်လို့ရှိရင်ပထမအဖြစ်ပိုင်းကိုတွေးမယ်မှန်ပါဗျာဟင်ဒါဒုတိယကျတော့အပြက်ပိုင်းကြီးလည်းတွေ့မယ်မှန်ပါပါဗျာပြီးတဲ့ရှေ့ကိုတိုးလေးလေးပြီးတဲ့တို့ဘာတော့အပြက်တွေတွေ့လေးလေးပဲမှန်ပါပါဗျာဟင် အဲ့တော့အပြက်တည်းကြီးတဲ့အပြက်ကအပြက်အပြက်ကအပြက်ဆက်နေလို့ရှိရင်ကိုကိုကိုလိုချင်မလားလိုချင်ပါဘူးဗျာအေးအဲ့ဒီအပြက်ဆိုတဲ့ဝရဓမ္မစီအောင်တို့ရောက်သွားရမယ်မှန်ပါဗျာဟင်အဲ့ဒီအပြက်ကနေပြီးတို့ဒီတတိစိုက်အားနဲ့ပဲစိတ်စိုက်ရေးကိုတို့လိုလိုက်လို့ရှိရင်အဲ့ဒီအပြက်ဖယ်တွေ့တွေ့အဖြစ်ဖယ်တွေ့တွေ့အဲ့ဒါသဘောတရားလောက်ဖယ်တွေ့တော့မယ်မှန်ပါပါဗျာအဲ့ဒီသဘောတရားပိုင်းရောက်လို့ရှိရင်တို့အတွင်းသားဖြစ်တဲ့တို့နှလုံးသားမှာရှိနေတဲ့ယုံနာဖြစ်ပျက်တွေကိုတွေ့နေပြီမှန်ပါဗျာဟင်တို့ဒီမြာရောက်ရမှာနော်မှန်ပါဗျာအဲ့ဒီမြာရောက်လို့ရှိရင်ဟိုဘက်ကို ဟိုရုပ်ဖြစ်ပြက်တွေ့တွေ့နာမ်ဖြစ်ပြက်တွေ့တွေ့သူတို့ရဲ့သဘောတရားတွေ့တွေ့တွေ့တဲ့ဟာဘုတို့ပါတတိနဲ့ပွားများပြီးဘာဝနာပိုင်းနဲ့ဗျဒီနေရာကျတော့တို့ဘာတော့သဘောတရားပိုင်းကျတော့နုညလာပြီနုလာပါပြီအဲ့ဒီနေရာမှာဝိပဿနာနဲ့ထူးဆိုင်လို့မရတော့ဘူးဘာလို့ရမလို့တတိလေးနဲ့ပွားပြီးတော့ဘာဝနာပိုင်းနဲ့ရှိကိုတက်ရမှာမှန်ပါဗျာအဲ့ဒါကျတော့တို့ဘာတော့အဲထိပိငါလို့ခေါ်တဲ့ယုံနာရဲ့ဖြစ်ဖြစ်ပြတ်တဲ့နေရာကြောင့်မှန်ပါဗျာအဲငါပြတ်လို့ရှင်သူဟောဗျာ ဆွဲပြပါတယ်ဗျာကဲငါပြသူပြရင်ကိုကိုကိုရောပေချောင်းကြံမိတာမဖြစ်ဘူးလားဖြစ်ပါတယ်ဗျာဟင်တို့ဘာတော့ကိုနဲ့ပေါင်းတဲ့သားတွေမယားတွေသမီးတွေဟောကပိလာဖြစ်ပါပါတယ်ဗျာချက်တွေဝက်တွေဟောကပိလာဖြစ်ပါတယ်ဒီအဲ့ဒီနေရာရောက်လို့ရှိရင်တို့ဘာတော့မြတချီပန့်လို့ရှိရင်အပေဘဝကိုရောက်နေနိုင်တဲ့အပေသမုဒိယပဲဒုက္ခကုန်ပြီမှန်ပါဗျာဟင်နှစ်ချင်းရောက်သုံးချင်းရောက်သားလို့ရှိရင်တော့ကာမသမုဒိယကာမဒုက္ခကုန်ပြီမှန်ပါဗျာဟင်နောက်ဆုံးတတ်နိုင်လို့ရှိရင်တော့ဘဝသမုဒိယနဲ့ဘဝဒုက္ခ တို့မကုန်နိုင်ဘူးလားကုန်နိုင်ပါရဲ့ဗျာကုန်လို့ရှိရင်တော့ဘဝငြိမ်းချမ်းရေးရရောပေါ့မှန်ပါပါဗျာဟင်တို့ဒီလမ်းသွားမှာမဟုတ်ဘူးလားမှန်ပါဗျာသွားနိုင်ကြပါမလားသွားနိုင်ပါပြီဗျာဒီအဲ့တော့တို့ပါတော့စားတဲ့နေရာကြက်လဲတတ်စားကြမှန်ပါပါဗျာဟင်ဒီကပြန်ရင်ပြန်နေတို့ဒီတိုင်းစားမလားကြက်ကိုတတ်စားမလားတတ်စားပါမယ်ဗျာကဲဘယ်လိုတတ်မှာတော့ညာညာနဲ့တတ်လိုက်မှာပါဗျာအဲညာနဲ့တတ်လို့ဒီကြက်ကြီးကပြေးမလားဗျာပြေးပါလေဗျာဟင်ဟင်ဘာလို့ ခြံနဲ့ပြီးတော့ပြီးတယ်လို့ပြီးပြီးတော့ပဲလူချလိုက်မှာပါဗျာကြက်လည်းမပါနိုင်တော့ပါဘူးဗျာဟုတ်ကလားဗျာမှန်ပါဗျာအဲရှိကရှိတယ်မှနောက်ကဟိုရှိကဖုန်းနောက်ကပေါ်နေမှာပေါ့အင်းဟိုဘာတော့မှစိတ်ကအင်းဖြိတယ်ဖြိတယ်မှမှာပေါ့တိစိတ်ကကြက်ကြီးကြက်ကြီးနဲ့နောက်ကလိုက်အော်နေမှာပေါ့ဗျာဟင်အဲ့စိတ်ကလေးကိုရှုချလိုက်ပါမယ်ဗျာအဲရှုချလေးအကောင်ကကြီးလေးဗျာဟင်ရှုလို့ထင်ရှားလေးဖြစ်မှာပါဗျာအင်းအထင်ရှားလေးတွေကြက်ကောင်မြတ်ကြီးလေးဖြစ်လာမှာပေါ့ဗျာဟင်တို့ကြက်ကကြက်ပေါက်စာလေးမဟုတ်တော့ဘူး ပါဗျာတို့လူမှန်းသိတတ်တဲ့အချိန်ကစပြီးတော့မိဘတွေကတို့ကိုပညာသင်ပုံကြီးသင်ခဲ့တယ်မှန်ပါဗျာဟင်ဗမာသားသမီးမွေးကြတဲ့ကကြက်လို့သိသလားမွေးကြတဲ့ကမသိဘူးမွေးကြတဲ့ကမသိပါဘူးဗျာအဲ့တော့မိခင်ကအစာလေးခုနှစ်ခါကြောက်အာဒါကြက်ကောင်းတယ်ကြော့စားတယ်အဲ့လိုပြီးတာမဟုတ်လားဟုတ်ပါတယ်ဗျာအဲ့တော့ပထမတော့ဖြင့်မအေခွန်းလို့စားတာမှန်ပါဗျာဒီမြကြက်မှမသိသေးဘူးကြက်မှမသိသေးဘူးတို့တော့ကြက်လို့ပြောတာနဲ့ ကျက်လို့ပြောခါတဲ့အရသာရအာယုံတော့ तू လေ့လာနေပြီမှန်ပါပါဗျာဟင်ကျက်တည်းတော့တဲလာပြီထင်တယ်ဟဲ့တဲလာပြီအဲတို့အဲ့ဒီကနေပြီးအဲနောက်တစ်ချီတဲ့ဒီလိုပဲမိခင်ကပညာသင်ပုံကြီးသင်လာတာတင်လေဟဲ့မှန်ပါပါဗျာဟဲ့တန်းဒါကြက်တန်းဟဲ့စားဆိုရင်တော့ဒုတိယတစ်ချိန်သင်နန်းတက်လို့ရှိရင်တော့တော်တော်ကိုဒီကြက်ကသတိထွားလာပြီမှန်ပါဗျာဟင်တခါအဲ့ဒီကနေတစ်ချိန်ကနှစ်ချိန်ကနှစ်ချိန်ကသုံးချိန်ကအခါလဲသားဗျာတနေ့ခွဲဗျာတန်းလာခဲ့တဲ့ဟိုဘက်ကြတော့ အမေကမကြွေးတောင်တောင်းလာတော့မယ်တောင်းပါပါဗျာဟင်ဒီလိုဆိုရင်တော့ကြက်အကောင်ပေါက်လာပြီရှင်အကောင်ပေါက်လာပါပြီဗျာအဲ့ဒီကနေပြီးတောင်းလို့ရတာရှိရှိမဲအဲတခါတလေလဲပူစားပြီးတော့ရတာလေရှိရှိရှိမဲအဲဒီလိုနေရာကနေပြီးတော့ကိုပြီးကိုပိုင်နဲ့ကိုလုံနိုင်တဲ့ကာလကြတော့အမေတောင်းအပေးမတောင်းတော့ဘူးတောင်းလည်းမတောင်းတော့ဘူးကိုကိုတိုင်းကြက်ကိုစားတော့မှတင်လေဟုတ်ပါတယ်ဗျာဝယ်စားတော့မယ်ဝယ်စားတော့မှာပါဗျာဒီအဲ့ဒီရတဲ့မြင်တိုင်းကြက်ကြားတိုင်းကြက်နားလိုက်တိုင်းလည်းကြက်ဟင်စားလိုက်တိုင်းလည်းကြက် ထိလိုက်တိုင်းလည်းကြက်ဒီလိုထင်တယ်ဟဲ့ခွန်လိုက်တိုင်းလည်းကြက်ညိုလိုက်တိုင်းလည်းကြက်ဒီတိုင်းထင်တယ်ဟဲ့ဟုတ်ပါတယ်အဲ့တော့အဲ့လိုတို့ကြက်ကြက်ကြက်ကြက်နဲ့စားလာခဲ့တာအချိန်ပေါင်းဘယ်လောက်ရှိမလို့မရေနိုင်ပါဘူးဗျာဟင်အဲ့တော့ဒီကြက်ဆိုတဲ့အပီကြီးဆွဲနေတာကအဆွဲပေါင်းဘယ်လောက်တုံးမရေနိုင်ပါဘူးဗျာအဲ့ဒီကြက်တီးကတို့ဝန်းထဲမှာခဏတော့လို့အကောင်ကြီးပြီးတော့မွေးထားတာမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့တော့တို့ပိုက်ထဲမှာကြက်မွေးမြူရေးစကားကြက်ကောင်ကြက်ကောင်ဘယ်လောက်ပေါ်ပေါ်တော့ အများကြီးပါဗျာဝက်တွေဟောအများကြီးပါဗျာနွားတွေဟောအများကြီးပါဗျာအဲငါးတွေဟောအများကြီးပါဗျာဟင်မနေဘူးရတော့ငွေထားတာကိုမှန်ပါဗျာဟင်အဲ့ဒါတွေဘာဖြစ်လို့တော့အာယုံခံစားတော့ကတတ်ပြီးမစားခဲ့လို့ထင်တယ်မှန်ပါပါဗျာငါစားတယ်ကိုကိုကိုရောပြောင်းကြရလားမကြပါဗျာကြက်ကိုစားတယ်ကြက်ကိုရောတတ်ရလားမတတ်ပါဘူးအေးအဲ့ဒီကကြီးထွားလာတာတွေမှန်ပါဗျာဟင် အဲ့တော့ဒီကနေ့ကြတော့ဘယ်နဲ့တော့အဲ့ဒီချက်ကိုတတ်မလားမတတ်ဘူးလားတတ်ပါမယ်ဗျာဘာဖြစ်လို့တော့တန်ကြီးသိလာပါပြီဗျာဟုတ်ကလားဟိတန်ကြီးလည်းတတ်လာပါပြီဗျာအဲ့တော့တို့ဒီမှာကျက်ဆွဲကြီးကဘယ်လောက်နာနေတော့အဆွဲကြီးကတော်တော်ကြီးပါတယ်ဗျာအနာနေပြီနာပါဗျာဒီကျက်ဆွဲဟင်တာရာတယုံနဲ့ဒီကျက်သေးမလားဟိမသေးနိုင်ပါဗျာအေးနာနာတတ်ရမှာဗျာဟင်တို့ကြက်တမကတော့တန်ဓာကြီးနဲ့ခုတ်မှာဗျတို့ကညံဓာကြီးနဲ့ခုတ်မှာဗျဟုတ်ပါဗျာဟုတ်ကလားဟိ့အဲ့တော့တန်ဓာနဲ့ခုတ်တာနဲ့ညံဓာနဲ့ခုတ်တာဒါပဲကွာ ပါဗျာတတ္တတမှာထင်တယ်ဟဲ့တတ္တတမှာအေးပါရမယ်အဲ့တော့မတတ်လို့ရှိရင်ကျက်ဆွဲဆိုတာတို့ဒီဆွဲနေတဲ့ကျက်ဆွဲပေါ်မှာသမှုရိယာမရှိဘူးလားရှိပါတယ်ဗျာတွေးလိုက်တိုင်းရောကျက်ဆွဲပေါ်မှာသမှုရိယာမရှိဘူးလားမြင်လိုက်တိုင်းရောရှိပါတယ်ဗျာကြားလိုက်တိုင်းရောရှိပါတယ်ဗျာကျက်နံလေးရာတိုင်းရောရှိပါတယ်ဗျာအဲကျက်ဟင်းဘက်ကလေးလေးခုနကိုင်းနေကိုင်းတိုင်းထီတိုင်းရောရှိပါတယ်ဗျာဝါတိုင်းမျိုးတိုင်းရောရှိပါတယ်ဗျာရှိနေတယ်အဲ့ဒီကျက်သမှုရိယာတစ်ခုရှိတဲ့အတွက် အတွေးလေးပေါ်လာပြီဆိုပါတော့မှန်ပါဗျာအဲ့တော့ဒီကြက်တစ်ခုကိုစားဖို့ရာအတွက်ကိုမစားခင်ကကြက်သားဖို့ရှာတဲ့ကြက်ဒုက္ခမရှိဘူးလားရှိပါတယ်ဗျာဟင်ဒါပြီးကြက်သားဖို့ရှာလို့ရလာတော့ဝယ်ရတာဟောရှိပါတယ်ဗျာဒါပြီးတုံးရတာဟောရှိပါတယ်ဗျာဒါပြီးချက်ရတာဟောရှိပါတယ်ဗျာဒါဖြင့်ဒီကြက်သမှုရိယကြောင့်မစားခင်ဟောကြက်ဒုက္ခဘယ်တော့များတယ်လဲများပြီပါဗျာဟင်စားပြီးနောက်တော့ဟောဒါကြီးကိုတရေလုံးလုံးဝန်းနဲ့လွယ်ထားရတဲ့ဒုက္ခဟောမှန်ပါဗျာဟင် ဘယ်လောက်များမလို့အများကြီးပါဗျာဟုတ်ကဲ့ဟိဒီလိုဆိုရင်ကြက်တစ်ဖက်အတွက်ကိုရှေ့မှာလည်းဒုက္ခနောက်မှာလည်းဒုက္ခမှန်ပါပါဗျာအဲ့ဒါတို့ဒီဟိုသမ်းနေတဲ့ခြူတဲ့ရတာကဖြစ်တဲ့ဒုက္ခလားကြက်ဆွဲကဖြစ်တဲ့ဒုက္ခလားကြက်ဆွဲကဖြစ်တဲ့ဒုက္ခပါဗျာဟုတ်ကဲ့လားဗျာမှန်ပါဗျာဒါတို့ရွာတဲ့တော့ရှိမှာမဟုတ်ပါဘူးစာတဲ့ပါတဲ့ဟာတွေပါမှန်ပါဗျာသမုဒိယဒုက္ခကဒါတို့ကြွားတဲ့လုံနေတာမဟုတ်ဘူးနော်ကြွားတဲ့တော့မလုပ်ပါဘူးဗျာစာထဲမှာဖတ်ကြတာဖြစ်ပါမယ်ဗျာဟုတ်ကဲ့မှန်ပါဗျာတို့ကြွားတဲ့မှာဒီကျက်ဟင် ရွာထဲမှာဒီကြက်သမှုရိယမရှိဘူးပေါ့ရွာထဲမှာကြက်သမှုရိယတွေကများတာဗျာပြောတော့တာထဲမှာဆိုခုနတော့ဟမ်တာထဲမှာသမှုရိယသစ္စာတို့သိတာလေးကိုပြောတာဗျာဟုတ်ကလားဟဲ့တကယ်ညာနဲ့ပိုင်းခြားပြီးတော့သိတာမဟုတ်ဘူးဗျာဟုတ်ကလားဟဲ့မှန်ပါဗျာအဲ့တော့တို့ကဒီသမှုရိယသစ္စာဒုက္ခသစ္စာဆိုတာဘုရားဟောတရားကြီးစာအုပ်ထဲမှာလို့ထင်နေတာမှန်ပါပါဗျာတို့သမှုရိယကိုနေ့တိုင်းရည်လဲနဲ့သုံးနေတာ တော့ရှင်းပါပြီဗျာဟင်အဲ့ဒီသမုဒိယရည်လဲနဲ့သုံးတဲ့အတိုင်းဒုက္ခကောနေတိုင်းရည်လဲနဲ့ခဏတို့ခံရတာခံရတာပါပဲဟင်သမုဒိယမဖြစ်တဲ့အချိန်ရှိသလားမရှိပါဘူးဗျာအဲ့ဒုက္ခမဖြစ်တဲ့အချိန်ရောမရှိပါဘူးဗျာမရှိဘူးဒါတို့နေတိုင်းလုပ်နေကြတဲ့ကိစ္စတွေပဲဟင်အဲ့တော့ဟိုသာတဲ့တရားကိုနားမှာလားကိုယ့်ကိုယ်မှာဖြစ်နေတာနားမှာလားကိုယ့်ကိုယ်မှာဖြစ်နေတာနားမှာပါဗျာအေးဒုဟောတဲ့တရားမနာနဲ့ကိုယ်တရားကိုနားကြတာမှန်ပါဗျာဟင်ဒါကိုယ်ကိုယ်တိုင်လုပ်နေတာတွေပဲမှန်ပါဗျာဟုတ်ဗျာဟုတ်ပါဗျာဒါကိုယ်ကိုယ်တိုင်လုပ်တာလေကိုယ်ကိုယ်တိုင်လုပ်တာပါအဲ့တော့တို့ဒီ ကြက်ကလေးကြက်ဆွဲလေးပေါ်မှာတွေးမိလိုက်တိုင်းစားခြင်းစိတ်ပေါ်လာမယ်ပေါ်ပါတယ်အဲ့ဒီပေါ်တဲ့အတိုင်းတို့ဘာတော့မစားရခင်လဲရှာဖွေရတဲ့ဒုက္ခကွမှန်ပါဗျာစားပြီးတာနဲ့နောက်လဲသူ့ကိုဟိုလွယ်သိမ့်ထိုက်ထားတဲ့ဒုက္ခမှန်ပါဗျာအဲ့တော့တို့ငငယ်တုန်းကတော့ပြောတာပေါ့ဗျာထမင်းတလုတ်ဒုတ်တစ်ချက်လို့ပြောတာမှန်ပါဗျာဟုတ်ကထမင်းထမင်းတလုတ်ဒုတ်တစ်ချက်ဟုတ်ကလားမဟုတ်ပါဘူးဗျာဘယ်လောက်တော့အများကြီးပါဗျာဟင်ဒုက္ခတွေအများကြီးဒုက္ခတွေအများကြီးမစားခင်ရောစားပြီးနောက်ရောမှန်ပါဗျာတကယ်လို့များ သေခါနီးအဲ့ဒီကြက်ဆွဲနဲ့ပြီးပါရင်တို့ဘယ်ရောက်မထင်တော့လဲဘယ်ရောက်မှာပါဗျာဘယ်ဘယ်တော့ဟုတ်တယ်ပါဗျာကြက်ဆွဲဆွဲတော့ကြက်သေးပေါ့ပါဗျာဟင်ခုရှိနေတဲ့ကြက်တီလည်းပဲကြက်မျိုးရလို့ဒီကားမရှိဘူးတို့လူလူတွေမှန်ပါဗျာအဲအဆွဲအသားမတက်လို့ထင်တယ်ဟုတ်ပါဗျာအဆွဲအသားမတက်တော့အဆွဲပေါ်လာတာမဟုတ်လားမှန်ပါဗျာအဲ့ဒီအဆွဲတော့နဲ့တို့ဒီမှာကြက်ထဲသွားကြောင်းရှာတာလေမှန်ပါဗျာဟင်ရှိနေတဲ့ဝတ္တရားဟောတကယ်ဝတ်ဟုတ်ကလားဟုတ်ပါဘူးဗျာအဲလူဘဝတ္တိကိုမှန်ပါဗျာလူပြရသွားတာ တောင်းပါပါဗျာဟုတ်ကလားဟဲ့အဲရှိနေတဲ့ခွေးတွေဟောဒီတိုင်းပါပဲဗျာဟင်ဟင်ခွေးစစ်စစ်ခုခေတ်မရှိတော့ဘူးတို့လူကသွားတဲ့ခွေးတွေမှန်ပါဗျာဒါမို့ဒါလူစကားတော်တော်နားလေလားလဲပါတယ်ဗျာဟဲ့အောင်လည်းကြည့်လာအောင်ဆိုပဲနဲ့တော့လာပါတယ်ဗျာအမလေးကနားလို့နားပါတယ်ပြုံပြုံပြုံပြုံနေတယ်ဟုတ်ပါတယ်ဗျာအဲ့ဒါဘာလို့တကယ်ခွေးတက်လားခွေးလူတက်လားခွေးလူတက်ပါဗျာအဲ့ဒါလူတခွေးတွေကမှန်ပါဗျာဟင်အေးအဲ့ဒီဖြစ်နေတာတွေကဒီသွဲတဲ့အတိုင်းသွားဖြစ်တာ ပါပြီဗျာဒါကြက်ကခေါ်မှာမဟုတ်ဘူးသူ့ဆွဲတာကပို့မှာတင်တယ်ဟုတ်ပါရဲ့ဗျာဟင်ပို့မှာပါဗျာဟင်ပြီးတော့စားနေတဲ့ချိုးတာကြာပေါ်မှာရှိတဲ့ချိုးတဲ့တတ္တိကပို့မှာလားကြက်ဆိုတဲ့ဆွဲတာပို့မှာလားကြက်ဆွဲတာပို့မှာပါဗျာအဲ့တော့တို့ဒီမှာလဲပြစ္ဆုတ်ပါမှာလဲတို့မစားခင်လဲကြက်သမှုရိယနောက်မှာရှိမှကြက်ဒုက္ခတွေရှိသေးတယ်ရှိပါတယ်ဗျာဒါကစားပြီးနောက်လဲကြက်သမှုရိယနောက်မှာကြက်ဒုက္ခရှိတယ်ရှိပါတယ်ဗျာဒါဒီဘဝပြစ္ဆုတ်ပါ သံတရာမှာဟောသူ့ဒုက္ခကျဆွဲဆွဲတဲ့အတွက်ကျက်ထဲရောက်တော့ဘဝသမုဒယနဲ့ဘဝဒုက္ခမဖြစ်နိုင်ဘူးလားဖြစ်ပါတယ်ဗျာအဲ့တော့ဟောပိုင်ရှင်ကမွေးရောဗျာကျက်တယ်မှန်ပါဗျာသူ့အိမ်ကကျမကြီးစီရောက်လာတော့သူကျက်ပေါ့မှန်ပါပါဗျာဟင်အဲ့တော့အဲမွေးတော့သပွဲသပြားလေးတွေကျွေးလို့အစာလေးတွေကျွေးလို့အရေးတကြီးကြီးနဲ့ဗျာဟုတ်ပါတယ်ဗျာဟင်အဲ့ဒါဘာတော့လှလို့လက်တမွေးတာလားမဟုတ်ပါဘူးဗျာဘာဖြစ်လို့တော့တက်ချင်လို့ပါဗျာဟုတ်ပါမလားဗျာမှန်ပါဗျာဟင်ဟင်ဆရာရကြုံလူကြီးကိုကျွေးနေတာပါဗျာဟင် အဲ့တော့တို့ကလာဘူးဘာလို့စိတ်ချလက်ချနဲ့ကုန်းကောက်ကားနာသူကတော့ဒီကောင်ကြီးဆိုရင်ဘယ်20သားရှိပြီနဲ့လာမှထင်တယ်ဟုတ်တယ်ဗျာသိကြပါတယ်ဗျာဟုတ်ကလားဟဲ့မှန်ပါဗျာတို့တခါကြီးပါလားဟဲ့ပါပါတယ်ဗျာဟင်ကျန်တာတွေတော့မဟုတ်ပါဘူးဗျာတို့တခါကြီးတယောက်လောက်နေမှာပါကျန်တာတွေတော့မပါမှာမဟုတ်ပါဘူးဗျာဟုတ်ကလားဟဲ့မှန်ပါဗျာအဲ့တော့ခုနပြောလို့ကြက်ကြည့်တော့တွတ်ပါမလားဟင်တွတ်ပါဘူးဗျာဝက်ကြည့်ပြီးတော့ကိုတွတ်ပါဘူးဗျာကိုမွေးထားတာလေးတွေလေမှန်ပါဗျာဟင်ဒီတိုင်းမှာပဲတို့ตาလေးတယောက်မွေးတော့ဟော ကြည့်နေတာခုနပြောလို့တို့ပါတော့ဒီသားလေးကိုအကြီးတကြီးနဲ့ဒီသားလေးဘယ်နှစ်နှစ်အရွယ်ဆိုဘလောက်အရွယ်ဆိုနဲ့ပါဘူးလားဗျာပါပါတယ်ဗျာဟင်ဟိုသမီးလေးမျိုးတော့ဟောဗျာပါပါပဲအေးအကုန်လုံးသမှုတရားနဲ့ဒုက္ခကနောက်ကလိုက်နေတာကြီးတယ်ပဲမှန်ပါပါဗျာဟင်လိုက်မယ်အဲ့တော့ခုတို့ကျက်ဆွဲဆွဲတော့ကျက်ထက်ရောက်သွားပြီမှန်ပြီဗျာကျက်ထက်ရောက်လို့ရှိရင်တို့ဟိုမှာဒုက္ခနေသူ့ကိုကျက်ကိုကြည့်ပြီးတော့ကိလေသာတားခြင်းစိတ်ဆိုတာမဖြစ်ဘူးလားဖြစ်ပါတယ်ဗျာအဲ့ဒီဟုတ်ကသူ့တို့ကြည့်ပြီးတော့ပြန်ပြီးသူများကတော့မစားခြင်းဘူးလားစားခြင်းပါပဲကိလေသာကိုလဲတော့မယ် ဟင်အဲ့တော့တို့ကစားခြင်းတော့ဘာလို့တို့သွားပြီးတော့မဝယ်ဘူးလားဝယ်ပါတယ်ဗျာဒါမဟုတ်ကြက်တမဖြစ်ခဲ့ရင်ကြက်ပိုင်ရှင်ဖြစ်ခဲ့ရင်ကိုယ်တိုင်မတတ်ဘူးလားတတ်ပါတယ်ဗျာအဲ့ဒီတိုင်းမှာတို့လည်းကာမဝေါ့ပြောအတတ်ခံရတော့မှာဟင်ောကြပါပြီ။အဲကမ္မဝအဲကရောကိုလည်းသူ့လိုပဲပေးရမယ်ဝိပါကဝကောမသွားနိုင်ဘူးလား။သွားပါတယ်ဗျာ။ဒီလိုဆိုရင်ဒုတိယဘဝကဆက်ပြီးတော့တို့ဘဝသမုဒယနဲ့ဘဝဒုက္ခမရနိုင်ဘူးလား။ရပါပါဗျာ။ဟင် ဒါဘသူကပို့လိုက်တာတော့ကြက်ဖက်ကလေးတစ်ဖက်ကထည့်ကြက်ကျော်ကပို့လိုက်တာပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့ဒီကြက်ဖက်ကလေးတစ်ဖက်စားတာကဘယ်လောက်ကြာမလဲဟိမကြာပါဘူးဗျာခါမရကဘယ်လောက်များမလဲဟိအများကြီးပါဗျာအဲ့ဒီအများကြီးဖြစ်တဲ့ဒုက္ခမှမများဒီကြက်ကိုတတ်မစားလို့မဟုတ်ဘူးလားမှန်ပါဗျာမတတ်မိလို့ပါဗျာကိုကိုကောတေချောင်းကြံရလားမကြံပါဘူးဗျာမကြံလို့ဗျာမတိသားသားပဲပြီလို့ဖြစ်တာပါဗျာဟုတ်ကလားဗျာမှန်ပါဗျာအဲ့တော့ခုပဲနဲ့တော့မတိသားသားတော့မလားတိသားသားမလားတိသား ဗျာဟင်ဒါရင်တို့ပရိသတ်တွေအဲမျက်ဖြင့်ငါသာပြီးတော့ကိုကိုကိုသေချောင်းကြံကြမလားမကြံဘူးလားကြံလာတော့မယ်ဗျာအဲတယောက်ထဲပါဗျာဘယ်သူမှလုပ်ပါဘူးဟင်မှန်ပါဗျာဟင်တခိုင်းတာသိကျင်တာပါဒုက္ခတွေမသိကျင်သေးပါဘူးပြီးတော့သဘောချင်းသွားလို့ကိုယ့်ကိုယ်သတ်စားပါမယ်ဗျာအဲသေချောင်းကြံနိုင်မှာမလားကြံနိုင်ပါပြီဗျာပြီးတော့ကြက်ကောတတ်နိုင်မှာမလားတတ်နိုင်ပါပြီဗျာအင်းဘယ်လိုတတ်ပါလဲဗျာညာနဲ့သတ်တာမှာပါဗျာအေးသတ်စားရမယ်ဘောဘငင်းချမ်းရေးလို့ကျင်မှန်ပါဗျာဟင် အဲ့တော့တို့ဒီကျက်တစ်ဖက်ပြောသလိုဟိုဝက်သားတဲ့ဟာတွေကဟောဒီတိုင်းမထင်ဘူးဒီတိုင်းပါပဲဗျာအဲတခါတို့ပေါင်းနေကြတဲ့လေးမင်းများတွေသားတွေသမီးတွေကဟောဘဝဆက်တဲ့အတုံးနဲ့ဒီနဲ့ဒီလိုလွှမ်းမှထင်တယ်ဟုတ်ပါပါဘုရားတော်တော်တန်ပြီးပေါ့မှာဟုတ်ပါပါအဲ့လိုလားဟင်ဟုတ်ပါပါဆိုတော့ဒီဘက်ကလောကီနေတော့မှာတော့ကာမတမှုရနဲ့ကာမဒုက္ခဟုတ်ပါပါအဲ့ဒါတမျိုးမှကြဘူးလေမဟုတ်ပါဘူးဘယ်လိုလဲ ဒီခုပဲကြားရမှာလားဒီကဘာနာနာမှာလားဒီတို့ဘာလဲကြားရမှာလားတို့ရှိရတော့လားဒီခုပဲတို့ဒီတိုင်းနော်ဒီတိုင်းပါဗျာတို့ဘာလဲဘောလန်းတော့နေတဲ့တမှုရဟောတက်တာပါတယ်ဟဲ့တို့ပတ်ချင်တယ်ဘာလို့ရမလဲကိုယ်မကဘာလဲမထင်ဘူးဟုတ်မကတို့မနီးရပြောတယ်တို့ဒီကျုံလို့ထင်ဟုတ်ပါရဲ့ဗျာတို့ဒီကျုံရလို့တို့စူးတော့လို့ထင်တယ် ပြောလိုက်ရမယ်ခင်ဗျာဟုတ်ပြီပါပါတော်တော့ဘယ်အာရုံလေးတုံးတုံးတုံးတဲ့အာရုံလေးပတိလေးလိုက်လိုက်မှာပဲဟုတ်ပါဘူးခင်ဗျာဒီပတိကတော့ဟိုတို့သူများတို့ရှိပါလားကိုယ်စီမှာရှိပါလားရှိပါရှိပါလားကိုယ်စီရှိတယ်ဒီပတိကတော့မတုံးလို့ရှိတာဒီလိုရှိပါဘူးခင်ဗျာဟုတ်ဟဲ့ဗျာငွေလို့ပြီးတာကဘယ်လိုလဲတော့တော့ပတိရှိသွားတယ်ရှိပါပါခင်ဗျာဟုတ်ပါဘူးပတိရှိလားရှိပါပါဘယ်လိုလဲရှိပါပါဘာလို့လဲရှိပါပါရှိပါပါရှိပါပါရှိပါပါ တို့တော့မဖတ်ဘူးသူတက်ဖတ်နေတာပဲရှိတယ်မှန်ပါဗျာအဲ့တို့ပါတော့ကိုကိုကိုတောင်းတောင်းနေသူတက်ဖတ်နေတာလေကိုတက်ပြတ်မှတ်လိုက်လို့မဟုတ်ဘူးဟင်သူတက်မှတ်နေတာလေကိုတက်ပြတ်မှတ်လို့မဟုတ်ပါဘူးအဲ့တို့ဘယ်လိုရှိနေတာပဲလေအဲ့တော့ဘယ်သူမရှိလို့ဟောပြောကြတာလဲတို့ဗျာဟုတ်လို့တော့ဟုတ်ကဲ့ဘယ်လိုရှိနေတာလဲအဲ့တော့ကိုတက်မှတ်နေတာတကယ်ကိုတက်ကြောင်းလို့မဟုတ်ပါဘူးခဲရပါလားအဲ့မကြည့်လို့ပြောတာပဲဟင်ကြားရပါဘူးဗျာဟုတ်ပါဘူး တော်တော်တို့ပါတော့ကျင့်အကြောင်းသိချင်ကျမပါတော့ဟာမှာပေါ့ဟုတ်အဲ့ကျမပါတာဘာဖြစ်လို့ကောင်းရင်ဖြူပါလားမကောင်းဘူးဖြူပါလားအဖြူလေးဖြူပါတော့အဖြူလေးပါတော့ခံမလို့လို့ပါအဲ့ဒီကျင့်အကြောင်းချူချူတဲ့အကြောင်းကိုသိချင်ရင်ကျမပါတော့ဟာမှာပေါ့ဟုတ်ပါပါဘုရားဟုတ်ပါပါဘုရားအဲ့တော့ညီတော့ညီတော့ညီမလိုက်တယ်ဟုတ်ပါပါအဲ့ညီမတော့သူ့တာရောမြည်ပြီးလို့ရတယ်ဟဲ့ စားရဟောပါနာဟောပါအစားရဟောပါအထုရဟောပါအတူရဟောပါဘယ်လုံးလဲမပါပါဘူးဘယ်လုံးချက်မပါပါဘူးစားရဟောပါစားရဟောပါဟုတ်အဲဒီတိုင်းမှာတော့ဒါလည်းဟိုကျက်ဆိုတော့ပြန်လာပါလေဒါကောင်းတယ်ကောင်းတယ် ဒါဘယ်လိုတိုင်းတော့ကြောင်းလို့ဆက်တတိတလုံးကခါလိုက်ထုတ်ပါတော့ဘောဓိပတိကတော့ခဏပါလဲချက်ပြီးဒီကနေကြာလို့တို့တာဟဲ့အဲ့ဒါပါလားဘောဓိပုဒ်ကလည်းအခုအခုမှဟဲ့ဘုရားရှင်ကညာတော်ကြီးနဲ့တော့ပဲဆောင်းဆောင်းပြီးတော့ပြီးခေါ်တာပဲဆိုတော့ကိုတို့တော့နေတယ်တတိတလုံးကလည်းဒါဘယ်ပါတော့လဲဟုတ်ပါရဲ့ငါပါရဲ့ဒီလိုဒီလိုချိုးလာလို့ဖြစ်ဖြစ်တယ်လို့မှလည်း လာတော့အတူတူကြောက်ပါတော့တူတူကြောက်ပါတော့နဲ့အဖြစ်ကြီးတဲ့ဆက်လို့အဲ့ဒါကအပြတ်ဟောရမှာပါပဲရောက်တော့အဲ့ဒီအပြက်ကလေးကိုကျုပ်ဒီအပြက်ကလေးကိုရှာတော့လည်းစိတ်ကနေစိတ်ကနေမိဘအစ်ကိုလိုရှိနေတယ်ဘာလို့လဲမပါဘူးအဲ့ဒါဘာလို့လဲပါတော့သူ့ကိုခုနကတော့တော့ဘာမှလို့ခေါ်တယ်အမှန်ကလေးနဲ့အတူတူနဲ့ကြားလို့ဒီလိုရောမချစ်တတ်နိုင်ဘူးလားခဏနိုင်ပါရဲ့မချစ်တတ်နိုင်ဘူးလားသူ့ဘာလို့ဒီလိုဖြစ်တော့ဟိုရေးတာတော့ခဏတော့သွားရတော့ အာရဟတကတိကိုယ်ခါဆိုတာကယူရတာပဲ။ဟုတ်ဒီဝဒီမှာရှိတဲ့ဆူကြတာရဟန်းမှာဖြစ်ဖြစ်ပြီးတော့ဆူကြမရှိဘူးလို့ယူထားတယ်။ဟင်ဒါတော့ပါတော့တမန်တော်နဲ့ပတ်သားလို့မဟုတ်ဘူး။ကိုယ်ကဒီလမ်းကိုကြာထားလို့မဟုတ်ဘူး။အဲ့ဒီတရားကဒီကြတဲ့တိုင်းမှာဟောတမန်လို့ဖြာဖြစ်လာတော့ပြတ်ကြပါတော့တဘောမှာရှိတော့ဒါမှမဟုတ်တော့ခုနကပြောတဲ့အချိန်လေးကမတက်နိုင်ဘူးလား။ဒီဟာကတို့တဘောမှာရှိတော့ရိုးရိုးကြိုးရှိတဲ့အဟောရားတို့ကဒီ တိနဲ့ဟောရလို့ဆိုရင်ပฏิပတ်ကဟောရတာ အဲ့တော့ဒီလောက်ဆိုတာမလောက်ချင်ဘူးလား။လောက်ချင်ပါလေဗျာ။ဟုတ်ပါမလားဗျာ။ဒါကကြိုးစားရမယ်ဗျာ။ကြိုးစားတော့ဗျာ။အခုဒီနေ့ကကြိုးစားရမယ်ဗျာ။ဒီကနေ့ကမစပြီးတော့ဘူးဒါမှမဟုတ်တော့ရှိပြီဆက်။မဟုတ်ဘူးဘူးတော့ဒီနေ့ကပါ။ဒီနေ့ကဒီနေ့ဗျာ။ဒါကခုနကပြီးတယ်ဗျာ။ဟုတ်ကဲ့။အရင်ကဒီလိုကောင်းကောင်းနဲ့ဒီလိုမပြီးပါဗျာ။ဟုတ်။ဒီကောင်ကမင်းတို့ကလည်းဒီလိုပဲပြောတာ။တော်တော်ပြန်ဝင်လာတော့ဗျာ။ဒီကနေ့ကပါဗျာ။ဒီလိုတော့ဒါကလေးကမှလုံးပါဗျာ။ အာဒါပြီးမလုပ်ဖြစ်တဲ့ဒီနေ့ကပုဂ္ဂိုလ်မှာပြောလို့ကတိထားတယ်။ဒီတော့ညာနာကြာရတာကသူကအာမကောင်းနေတယ်။ဘယ်လိုမှမလုပ်နဲ့။တရားကအာမကောင်းနေတယ်။ဘာမှမလုပ်နဲ့အာကောင်းကြအဲ့ဒါကကောင်းကောင်းလာနေတယ်ဗျာ။အဲအာမကောင်းလို့ဆိုတာဒါလုံးမိုးလို့မကောင်းတာလားမမိုးလို့မကောင်းတာလား။မိုးလို့ပါဗျာ။ဟင်အဲ့ကိုရှိတဲ့တပီလေးနဲ့ကိုမွေးတဲ့ဟုတ်တာလေဗျာ။ခုနကတပီကကောင်းကောင်းလာပြီဗျာ။ ဟမ်ဒါကလည်းဒီလိုကမှသင်နေနေကြရတာပါအဲအဲ့ဒါကမှလည်းဒီလိုဒီလိုနဲ့လည်းလုပ်ပါလေအဲ့ဒါကလည်းကြိုးစားတာပါဗျာပြောတာပါဒီကတည်းကထားပါတော့ဗျာဟမ်အမှန်တရားကိုသူကမလို့ပါဗျာဘယ်ဟာဗျာဒီတော့အဲ့ဒါဘယ်ဖြစ်တာလဲဘယ်လိုလဲလည်းမပြောပါဘူးဗျာဟုတ်တယ်မလားဗျာမှန်ပါဗျာဒီဒီဟာကတော့နားထောင်တာဟောတာမဟုတ်ဘူးမှန်ပါဗျာဘယ်ပါဗျာဟမ်တကယ်လို့ရမလား အဲ့တော့ဘုရားမင်းကြီးနေတဲ့လူတိုင်းကချက်ချစ်ချင်တာမဖြစ်ချင်ဘူးလို့ပြောတာပဲ။အဲဒုက္ခမရောက်ချင်ဘူးလေနော်။မရောက်ချင်ဘူးလို့ပြောတာပဲ။ဘုရားမရောက်ချင်ဘူးလားပြောတာဒုက္ခရောက်ကြောင်းကြီးလည်းတို့လုံးနိုင်မှာမဟုတ်ဘူး။ဟင်။အဲဒုက္ခမရောက်ချင်ရင်ဒုက္ခရောက်ကြောင်းကမလုံးနဲ့ပေါ့။ ဒုက္ခရောက်တော့မလို့ဒုက္ခရောက်ရဘာလို့လို့ဆူတောင်းတော့ရတယ်မမြင်တော့တာဘူးကြာဟင်အဲ့တော့ဘာတော့ခုနကတော့ဒီစက်ဒုက္ခကိုမရောက်ချင်ဘူးစက်သမုဒိယမဖြစ်အောင်အကျွမ်းကိုပေးပါတော်ပါတော့ပါလေတုံးတော့တုံးပြီမကျွဲဘူးဆိုတော့မြန်မရဘူးဟုတ်ပါရဲ့ဗျာတုံးလို့ချိုးလာတော့တုံးရဲ့စက်ပြန်လိုက်ပြီဟုတ်ပါရဲ့ဗျာဒါတမဟုတ်ပါလားဗျာသူကအကြောင်းတရားကပေးတဲ့ပြန်ကျိုးပေးဖို့တော့ခံရပါတယ် ဟင်အဲ့ဒါခံစားရမှာကခုနအစွဲကိုပြတ်အောင်ဆက်လိုက်မယ်တို့ခုနမရောက်ချင်ပါဘူးဆိုတော့အပေကိုကြောက်မှာအေးဒီနေရာကအောင်တော့ဘုရားပါတော်ကြည့်လို့ရမယ်တို့ဒါတော့ဘုရားသမီးရလို့ဒီခံထားပြီးဖြစ်တယ်ဘုရားပါရတော့ဟုတ်ခံထားတာဒီလေအဲ့တော့ဘုရားရှင်နဲ့ဟိုသူတော်ကောင်းသားရတာအောက်သားသားလားထက်သားသားလားအောက်သားသားလားထက်သားသားလား ရဲ့ဘုရားရှင်မျိုးဆိုရင်ခဏတိုင်းတဖြစ်ရမှာပေါ့ဟင်ခဏတိုင်းတဖြစ်ရမှာပေါ့မှန်ပါဗျာဟင်အဲ့တော့ဘုရားနဲ့ရှင်မျိုးတော်တင်ဘုရားရှင်ကိုကြည့်ရမှာပေါ့ဘုရားပြုကိုကြည့်ရမယ်ဟုတ်ကဲ့ဒီလိုဆိုရင်ဘုရားဆိုင်ရတော့ကြည့်နေရင်တို့ဘာတော့ကိုယ့်ကိုယ်ကိုယ်လည်းတည်တောင်းထားလိုက်ပြီကိုယ်ကကိုယ်လည်းပတ်ထားလိုက်ပြီဟုတ်ပါဘူးဟုတ်ပါဘူးမရပါအဲ့တော့မရဆိုရှင်ဦးမယ်တာဖော်ဆိုဟိမရှိတော့ဘူးဘယ်လိုမဆိုရင်ကြီးဦးမယ် ကမင်းကိုယ်နဲ့ကိုယ်သားတာအပြန်စားလားဟင်အပြန်စားကိုယ်နဲ့ကိုယ်သားလားမဟုတ်ကိုယ်သားလားဗျာကိုယ်ကိုယ်နဲ့ကိုယ်သားလားကိုယ်နဲ့ကိုယ်သားလားကိုယ်ကိုယ်စီတောင်ဖတ်ပြရမယ်ဟင်ဒီအဲ့တော့တို့ဒီနေ့ဟောတာတော့ဒါတော့ဘာမှမဆိုင်ဘူးထင်တယ်ဟုတ်မဆိုင်ဘူးလားဗျာဟင်အဲ့တော့တို့ငါပဲလေးပယ်လိုက်လို့သူစဲလည်းမပါတော့ငါလည်းမရှိဘူးကျက်လည်းမရှိဘူးမရှိပါဘူးငါလည်းမရှိဘူးငါလည်းမရှိဘူးငါလည်းမရှိဘူးတာလည်းမရှိတော့ဘူး ဘယ်လိုသူတို့ကြောင့်ဖြစ်နေအပေါ်ဘဝတမှုရနဲ့ဘဝတစ်ခါမဆက်ဘူးလားဟဲ့နောက်ဆုံးတော့ဘာလို့အာယုံမူမီလို့ဖြစ်တဲ့စိတ်တော်မကြိုက်ဘူးတတ်နိုင်ရှိရင်ကာမတမှုရနဲ့ကာမတစ်ခါမတတ်နိုင်ဘူးလားဟဲ့တကယ်လို့ကိုယ့်ကိုယ်ကိုဆွဲနေတဲ့ဘဝတမှုရဘဝတစ်ခါကိုဟုတ်ကဲ့ဒီတိုင်းမှလည်းမတတ်နိုင်ဘူးလားဘယ်လိုဒီဘဝငြိမ်းချမ်းကြီးရပါဘူးဟုတ်ရပါပါဗျာဘယ်လိုချင်လားဗျာဘယ်လိုချင်ပါလဲဗျာဟမ်ဘယ်လိုလဲဗျာအခုယူရတာလေဗျာဟုတ်ကဲ့ နောက်ဆင်ကထားလို့ဘယ်လိုပြောလဲဘယ်ကြောင့်သုံးမှာပါဗျာဒီဒီဟုတ်တယ်ဟုတ်ဟုတ်ဒါကြက်လို့ဘာဗျာဟိုဘာလို့ကြက်သားသားကစားလဲခုနကတော့တတ်တာဟုတ်တယ်ဟုတ်ဟုတ်ဒါတော့ဒီမှာတော့တတ်တာဟုတ်တယ်ဗျာဒီကတော့ဒီကြောင့် ရပါတယ်ချင်းကိုကလည်းတို့ပါအောင်ကျွန်တော်လည်းရေပတ်ကလေးချင်းကျွန်တော်လည်းဟင်အဲ့ဒီချင်းလာပါဘူးကျွန်တော်လည်းဟုတ်ပြီကျွန်တော်ရတာလည်းတို့ပါတော့ကမိဘမယ်ဆိုတော့မာနရှိသလားရှိပါဗျာဘောတာဟောရှိပါဗျာဘုရားကတစ်ခုတည်းဆိုတော့မာနရှိမလားမရှိဘူးလားဘောတာရှိမလားမရှိဘူးလားအေးအဲ့ဒီမာနရှိသူကအပြော့အလုံးကြိုက်မာနမာရာဘုရားမတိုက်ဘူးမှန်ပါဗျာအဲ့တော့ဒါကကျွန်မာနရှိတယ်ဆိုတော့မပြောဘူးလားအေးအဲ့တော့သူခိုင်းတာလုပ်တယ် သူဒါမျိုးကိုခံနေအဲ့တော့ဘာလို့ဒီဖြစ်တာပေါ့ဟင်ဘာလို့ဖြစ်ရလဲအဲ့ဘာလို့ဖြစ်တော့ဟိုပုံမှန်ပြောကြတာကတော့တော့ပါတော့အဲ့ဒီတထေသမီးရတော့ဒီကျုံကိုခိုးကြည့်တာမဟုတ်လားဟင်ဒါကလည်းဒါချစ်တာပေါ့ဟုတ်ကဲ့ဒါကဒါချစ်တာပေါ့ဒီကဘာလို့ဘာလို့ဒီလိုဒီဘာမှမဟုတ်တဲ့တာနဲ့လို့တောင်းတာမဟုတ်ဘူးဟုတ်ပါရဲ့ဗျာဟုတ်တယ်တူနေကြအောင်ငါပိုင်ဆိုင်လို့ကြတော့သူနဲ့ငါတို့ကတော့စက်တော်တာမဟုတ်ဟုတ်ပါရဲ့ဗျာဟုတ်ဒါကဒါကတော့ငါငါ အဲဒါကတော့ငါ့ဘာသာပြောင်းသွားလို့ခါမဖြစ်ဖြစ်ပါတယ်ညဒီလိုနဲ့ပေါင်းလိုက်တော့တခြားနယ်ပေါ်မှာပါပြီးကျွန်တော်ကလည်းသင်္ကေတနဲ့တတိသမီးရတယ်နော်ကိုယ့်အကောင်နဲ့သင်္ကေတနဲ့ဆက်တာကဖြစ်လားအော်တာကဖြစ်လားဖြစ်တယ်ကိုယ့်အကောင်နဲ့သင်္ကေတနဲ့အော်တာကဖြစ်တယ်ဟင်အဲ့ဒါကျွန်ကျွန်လည်းရရင်ကျွန်လည်းရဖြစ်မှာတော့ဟင်တတိသမီးမရှိနိုင်တော့ဘူးဆက်ရဖြစ်တယ်လို့နေနေတော့ခရီးတရားရမှာပါဟုတ်ပါတယ်ဟုတ်ပါတယ်ဒါဟုတ်ပါတယ်အဲ့ဒါဘာလို့ရတော့ဒီမှာပဲ ¡Gracias! ပြီးယူပါပြီ။ဒါဖြစ်လို့တော့အိုးနာဖောကယူပါဟင်ပြီးတော့ကြောက်ကြောက်ကယူပါပြီးတော့ဘဝဖောကယူပါဟုတ်ပါရဲ့အဲ့ဒါပတာတာကိုယူတော့ဟာဒါတော့ကပေါင်းတော့ကအယူမှုချစ်ခဲ့လို့ခုဒီမှာလည်းဒုက္ခကလည်းအယူမှုခံရဟုတ်ပါရဲ့ဒါကသမုဒိယကဖြစ်တဲ့ဒုက္ခမဟုတ်ဘူးဒုက္ခကဖြစ်တဲ့ဒုက္ခလားသမုဒိယကဖြစ်တဲ့ဒုက္ခလားဟုတ်သမုဒိယကဖြစ်တဲ့ဒုက္ခပဲ ဒါဟိုဒါတာကလည်းမပန်းမရတယ်နဲ့တောင်းမှလည်းသူကမရမှာပေါ့မှန်ပါပဲဟုတ်ဘာလို့ဆက်မတူမပန်းမရတယ်နဲ့တခင်ကြောင့်အဲ့လိုပြောတာဟုတ်တယ်တို့ဘယ်နေရာတွေ့ပြီတို့စာရတော့ပတာပါရီလို့ခေါ်မှန်ပါပဲပတာပတာဝါနာလိုပြန်တော့မြေကြီးကိုလူးပြုတ်ပြီးတော့ငိုလာကိုပြောတာမှန်ပါဗျာဟုတ်ပါဘူးဟုတ်ပါဘူးညီလေးကိုကြာပြီးလူးပြုတ်ပြီးတော့ငိုတဲ့ဟာကိုပါလို့ပတာပါရီလို့တော့တုတ်တယ်မှန်ပါဗျာအဲ့ဒါသူငိုရင်ဘာလို့ငိုလို့သူ့မှာတဲ့ ဟိုလေမသားတွေလည်းမရှိတော့ဘူးတဲ့ဒီကလည်းမိသားစုတွေတော့မဟုတ်ရှိတော့ဘူးတဲ့ဒါပြောမှာဟင်တနာတော့ပြေတော့တာကမှမကြည့်တော့ဘူးဟင်တနာတော့ပြေတော့တာကမှမကြည့်တော့ဘူးဟင်ဒီလိုနဲ့ပါတော့ပြောတာပါဘုရားဘုရားဟောနေတာတော့ပြောတယ်ပြောတော့ပူတဲ့ပုဂ္ဂိုလ်ကရေပြည့်နေပါပဲဟင်အခုလိုတဲ့ပုဂ္ဂိုလ်ကရေနှောက်နေတာသိတာပါဘုရားအဲ့ဒါဘုရားသိတာဟင်တူတူပြောတာပါ 好吗？ လို့ရှိရင်သမုဒ္ပါလေးကမဲသေးတယ်လို့။ဒီနေ့အဲ့ဒါကိုထူးဆန်းပို့တာ တ်တမကိုမြင်နေနေပါဘာဘာဘာဟုတ်တယ်ဆောတာကတော့ဘာဆန်းလဲဟုတ်အာဟာတယ်မှာတော့မရှိပါဘူးအာဟာတယ်မှာတော့ရှိပါဘူးအာဟုဘယ်အာဟုရမှာလဲဒီမှာအာဟုကြောင့်ရှိတာ။အဲ့ဒီမှာရှိဘူးအတွင်းမှာတော့ပတိလေးတော့အာဟုရှိတယ်ထင်တယ်။ဟုတ်။ပတိအာဟုရှိတယ်ဒီပတိလေးရှိနေတယ်ပတိကတော့အတိဘာမှာဘူး။ပတိကတော့ပြည့်တယ်ဒီဒီဒါတော့မှတ်လို့ပြီးတော့အတိဖြစ်တယ်တော့ သို့ပါပညာတို့မပြောင်းဝိဇ္ဇာတို့မပြောင်းပရမတ်တို့မပြောင်းဟုတ်ပါရဲ့မနဖရတူတော်သူဆိုပညာတို့မပြောင်းသိညာတို့မပြောင်းအဲဒုတာတို့မပြောင်းအဲ့တော့ဒီပြုတဲ့သူကအဝိဇ္ဇာတို့ပညာတို့ပညာတို့ပညာတို့တော့ကြားရလို့ဟုတ်တို့မှာဟိုကြားရလို့မဟုတ်ခုနကစိုက်ပြီးတော့နာရဲ့အတွက်သဘောတရားတော့ဟိုဒီအဲ့ဒါကိုစိုက်မှတော့ပညာတို့ဝင်လာပြန်ပရမတ်တို့က မိတာပေါ့ကွာအဲ့ဒါဒီသဘောတရားမှရှိတဲ့အဘိဓမ္မာကမှန်အောင်ကိုစိတ်ဆော်ရပါမချုံဘူးလားအဲ့ချုံတတ်တယ်ကွဟင်အဲ့ဒီမှာပတာကာရယ်ပေါ်တာတော့ပါတာစကားလေးတစ်ခုနဲ့ဟင်ဒီထက်ကာလာမှာတော့ဒေမီပါဖေမောဘဒုံငါအဘိဓမ္မာရှိဘူးတဲ့ကိုယ်တမကိုမြင်ရပါမှာလေ ကတို့ရီခုံပေါင်းပြောတာကမနာဘူးဆိုတော့ ရောင်းနေတာဒါကမင်းနဲ့ဒီလိုတော့မင်းပြောတော့တိုင်း ကျေသုံးဆောင်ထူကြပါတော့ဒီကဘုဒ္ဓဘာသာမှာယနေ့ကိုသာဆုံးထားပြီးသုံးရလုံးလုံးထူထားကြတော့ဒါမှဟုတ်တော့ဘုရားဝိပဿနာဆိုမှာယနေ့ဘုရားရှင်ရဲ့အရိယာတို့တည်းရထူတော့သစ္စာလေးပါးတရားဖြင့်ဘဝဝိချေရပုံလို့ဒီမှာကြားရတော့သတ္တမတော်နာဘုဒ္ဓဘာသာမှာဤသုံးချက်တော်ဘုဒ္ဓသုံးချက်တော်စေနာတို့ကြောင့်ဤဤဤဤချင်းဤကာမပါဝင်အာယုနာရတ္တနာတော့ နေရာတကားတော့သူ့ဟာသူနေရာလာတိုင်းအတ္တမာရတတိတိဘုဒ္ဓဓာရနဲ့ကြည့်တဲ့တကားတော့ဓာတော်ကြတော့တန်တာသာလာပြီးအာရုံနဲ့ပတ်ပတ်တဲ့ဘာသာရှိတဲ့သူကသူကလည်းတပ်ပါလို့ဘာသာရှိလို့စိုက်တယ်မစိုက်ဘူးစဆိုတော့ပြည်တာတို့ကစိတပုတ္တေနလာပြုလို့ငါဆိုတော့ဘာသာလုံးလည်းမရှိနာယတရားမပါတော့ရှိဘူးအရှိကိုအရှိတောင်တူရင်ဒီတခါကဒီပါကလာရရင်ဒါကမပါရမမရကြလို့ကြည့်ကြပြီး ဘာဝနာများများရင်ဘာဝနာမျက်နှာပူပါလို့ပူပါပြီးတစ်ချိန်နဲ့တစ်ချိန်နဲ့တော်ပြန်အားစုဆောင်ကြိုးစားပါမနာရပြီးတပါလားဘုရားပြုစိတ်ပုဗ္ဗာဝဟံသာတုတာသာဘုသမိတံတို့ရောက်လာကြတဲ့ပုတ္တဘုရားနာမည်တို့တော့ဒီလိုဟုတ်တဲ့ဘုရားဖြစ်ဖြစ်မိတ္တလို့ဝန်ဆောင်ရပါဗျာ